ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့မင်္ဂလာကျိတ်တာဓမ္မယုံကြီးပေါ်တွင်29ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောသူတိမပရပိုက်တရားခိုကံအမှတ်1တရားတော်အင်္ဂလိပ်ကကြားတာလို့မှတ်ကြနော်ဒါဖြင့်ကြားရတဲ့ယုံနဲ့ကြားရတဲ့နာနာထဲမှာပေါ် ကြားတဲ့ယုံနဲ့ကြားတဲ့နာမ်ပဲမှာပေါ်တယ်ဩရနာယုတ်ကကြားတာပေါ့ဗုဒ္ဓံသနံကိသာမိလို့ဆရာဘုန်းကြီးကရှေ့ကတိုင်လိုက်ဒကာဓမ္မတွေကအင်းဗုဒ္ဓံသနံကိသာမိလို့ဆိုတော့ကြားပြီးမှခင်ဗျားတို့ကဆိုကြတာကိုအဲ့တော့ကြားရတဲ့ယုံနဲ့ကြားရတဲ့နာနားထဲမှာပေါ်တယ် ဗုဒ္ဓမဏံကိစ္ဆာမိလို့ဆရာဘုန်းကြီးကရွတ်လိုက်တဲ့အခါဒကာဓမ္မတွေမှာဘာပေါ်ပါလိမ့်တို့တို့ပြောတော့ကြားရုပ်ဉာဏ်နားထဲမှာပေါ်တယ်သဘောကျဘယ်မှာပေါ်ပါလိမ့်အဲကြာယုတ်ကြာနာနားထဲမှာပေါ်တယ်လို့ဆိုတာသိထားတော့ဩဒါဘ누구များကြားပါလိမ့်မလို့ဆိုတဲ့ဥစ္စာကိုစောစောစီစီကဒကာဓမ္မတွေကဩကြာယုတ်နဲ့ကြာနာက ကြားတာကိုလို့မှတ်ရမှာဒါပဲနာယုတ်ကကြားတာပေါ့ပဲကောင်းပြီဒါရင်ဗုဒ္ဓံသရဏံကိစ္ဆာမိဆိုတဲ့အခါကြလိုက်ရှင်ဒကာရမတွေပုဂ္ဂိုလ်တ attva တွေကယောက်ျားတွေကကြားကြသလားမိန်းမတွေကကြားကြသလားလို့ခုနတဲ့ကိုညာလေးနဲ့ပြန်ပြီးစစ်ဆေးလိုက်လို့ရှင်ကြားရုပ်ကြားနာပေါ်လို့ကြားတာပဲပုဂ္ဂိုလ်တ attva ကကြားရလားနာယုတ်ကကြားရလား နာယုတ်ကလည်းဘယ်နေရာကနေရှားပါလိမ့်မလဲလို့ဆိုလို့ရှိရင်နာယုတ်ကြီးတဲ့မှာနာဘောက်ကလေးတွေရှိတယ်မွေးနုပေါက်ရာဌာနမှာနာနဲ့ယုတ်ကလေးကပေါ်ပြီးရှားလိုက်ဟောဒါဖြင့်ဆရာကဗုဒ္ဓသနာကိစ္စမီလို့ဆိုလို့ရှိရင်တရားဓမ္မတွေဘ누구အများကြားပါလိမ့်နာယုတ်ကပဲကြားတယ်ကြာယုတ်ကြားနံကပဲကြားတယ်ဆိုရင်ဖြင့်တရားကျော်တရားသစ်တို့သင်ရှားနေ ပုဂ္ဂိုလ်တ attva ကကြားသေးလားကြားပါဘူးယောက်ျားလည်းမကလည်းမကြားပါဘူးမိန်းမကလည်းမကြားပါဘူးကြားယူကြားနိုင်ကကြားတာပဲဆိုတာမသေးကြဘူးလားကြားပြီဒီကလာဒဂရမတို့သည်ဘာဖြစ်သလဲလို့မေးတော့ဆိုလို့ရှိရင်ဖြင့်လိုက်ကြတယ်ဗုဒ္ဓံလံကိစ္ဆာမိလို့ဆရာဘုန်းကြီးကခြားတော့ဗုဒ္ဓံတရဏံကိစ္ဆာမိလို့ပဲဒဂရမတွေကလိုက်ကြတယ် လိုက်ကြတော့ကိုဗုဒ္ဓန္တနံကိသမိဆိုတာဒီကားလဲဆင်းပြောဝန်းထဲကဒကာဓမ္မတွေကဆိုလိုသောစိတ်ကြောင့်ဆိုလိုသောယုတ်ကိုဖြစ်ဆိုလိုသောစိတ်ကြောင့်ဆိုလိုသောအတန်ယုတ်တွေဖြစ်ပြီးဒီကလာလာကြတော့အော်ဆိုတာလည်းဘယ်လိုပါလိမ့်မလို့ဆိုတော့ဆိုလိုတဲ့စိတ်ကဆိုလိုဆိုတဲ့အတန်ရယ်ဆိုလိုတဲ့စိတ်နဲ့ဆိုလိုတဲ့အတန်ဆိုတော့စိတ်ကနာ အတန်ကရုပ်ဆိုတော့ဩနာယုတ်ကပဲသိုးနေတာပါဘ누구ကဆိုပါလဲနာယုတ်ကပဲဆိုပြီးကြလာလေတော့နာယုတ်ကဗုဒ္ဓံဆိုတာလဲနာယုတ်ကဆိုတာပဲပရမန်ဆိုတာရောကိစ္ဆာမိဆိုတာရောအဲနာယုတ်ကကြီးပဲဆိုနေတော့ဩနာယုတ်ကကြားလို့နာယုတ်ကဆိုတာကိုလို့မှတ်ထားကြပါ ဗုဒ္ဓံဗရဏံကိစ္ဆာမိဆရာဆိုတော့ကလည်းနားထဲမှာဘယ်သူကကြားပါလိမ့်နာယုတ်ကကြားပါတယ်ဆိုတာသဘောကျပြီကြားတဲ့အတိုင်းလိုက်ဆိုပြန်တော့ဗုဒ္ဓံဆိုတာလည်းဘယ်သူကဆိုတာလဲပရမန်ဆိုတာရောကိစ္ဆာမိဆိုတာရောဩဒါဖြင့်ဒကာရမတွေကြားရလဲနာယုတ်ဆိုတာလဲနာယုတ်တွေပဲဆိုလို့ရှိရင်လွယ်ပါ အဲ့ဒီနာယပတိကကြားတဲ့နာယုတ်ကလည်းတကားကျွဲတရားဗုဒ္ဓံဆိုတဲ့နာယုတ်ကလည်းတကားကျွဲတရားကြားတဲ့နာယုတ်ကနားတဲ့ရင်ဖြစ်နားတဲ့ရင်သေပဲသရဏဆိုတဲ့နာယုတ်ကလည်းဝန်းထဲမှာဖြစ်ပြီးဝန်းထဲမှာနာယုတ်တစ်ခုမသာဖြစ်ရဗုဒ္ဓံဆိုတဲ့နာယုတ်ကလည်းဝန်းထဲမှာဖြစ်ပြီးဝန်းထဲမှာပဲချုပ်ရပရမန်ဆိုတဲ့နာယုတ်ကရောကိစ္ဆာမိဆိုတဲ့နာယုတ်ကရော ဩဒါဖြင့်ဒကာရမတို့နာယုတ်ပေါင်းနေကြလို့ဆိုရင်အခုအချင်းကျုပ်ပဲဝေဖန်ပြလိုက်တဲ့အခါကြီးကြားတဲ့နာယုတ်ချုပ်ပြီးမှဗုဒ္ဓံဆိုတဲ့ရွတ်ဆိုနိုင်တဲ့နာယုတ်ကပေါ်တယ်။တရဏံဆိုတဲ့ရွတ်ဆိုနိုင်တဲ့နာယုတ်ကရောအဲတခုချုပ်ပြီးမှတခုပေါ်ကြ။ကိစ္စမိဆိုတဲ့နာယုတ်လည်းမပေါ်ဘူးလား။အဲတရဏံဆိုတဲ့နာယုတ်ချုပ်ပြီးမှကိစ္စမိပေါ်တော့ နာယုတ်တွေအပိုင်းပိုင်းပြပြီးဒီကလာအင်းသေဘောတွေဝမ်းဝမ်းပြီးထထဆိုးနေရတာပါလားလို့ညာနဲ့မှမှတ်ထားရမှာအဲ့ဒီကတော့မှတ်ထားတော့ဩတို့ဒီကားလဲဆိုလို့ရှိရင်ဗုဒ္ဓံတရဏကိသံမိကြားတော့ကလည်းနာယုတ်နာယုတ်နှစ်ခုဒီကားလဲရှင်ကြားလဲကြားကြားပြီးသေးပဲဗုဒ္ဓံရွတ်ပြီးရွတ်တဲ့နာယုတ်ကရောရွတ်ပြီးသေးပဲပရမံရွတ်တဲ့နာယုတ်ကရော ကိစ္ဆာမိနာယုကရောတခါဘုန်းကြီးကနေပြီးဒီကလာအခု၄ရောက်သေးပြီပေါ့ဗျာဓမ္မန္တရဏံကိစ္ဆာမိဆိုတော့ကြားတဲ့နာယုတခုအသက်နဲ့နတ်ထောင်ပါဗျာကြားတဲ့နာယုတခုအသက်နဲ့နာယထောင်ပြီးသူသေးသွားပြီးဒီကဓမ္မတွေကကိုယ်တိုင်လဲရမှာဖြစ်နေတော့ဓမ္မန်ဆိုတဲ့နာယုကိုလည်းအသက်ကရွတ်ရွတ်ဖားပြန်တယ် ဒကာဓမ္မနာယုတ်သေးတော့တရဏံဆိုတဲ့နာယုတ်ရုပ်ဖို့ရာအစ်တစ်ခုပေါ်လာပြန်တရဏံရုပ်ပြီးဒီကလာသိပြန်တာနာယုတ်ပဲသိပြန်တာသဘောကျကိစ္ဆာမီလို့ရွတ်တဲ့နာယုတ်လည်းပေါ်လာပြီးသိပြန်တာဒကာဘုန်းကြီးရဆက်ပြီးသံဃံတရဏံကိစ္ဆာမီဆိုတော့ဒကာဓမ္မတွေမှာကြားတဲ့နာယုတ်တစ်ခုနဲ့အစ်မပေါ်ရဘူး ပေါ်ကြတယ်ဆိုတော့သိကြပြီနော်ကြားပြီဒီနောက်ကိုရုပ်ဖို့ရအထဝရတဲ့နာယုတ်တွေကိုခမရတို့ဖွင့်နေကလို့တန်ခံဆိုတဲ့ရုပ်ဖို့ရနာယုတ်လည်းပေါ်ပြန်သူသေးပြီကလာသရဏံရုပ်ဖို့နာယုတ်ကိုသရဏံသေးပြီကိစ္ဆာမိရုပ်ဖို့နာယုတ်ကိုဩဒါဖြင့်ဒဂရမတို့အပြောဒဂရမသာဖြစ်ပြီးဒီကလာနေရတယ်ရုပ်ဖတ်တာတွေကဖြင့် အင်းကြားရလဲနာယုတ်ရုပ်ဖတ်နိုင်တာတွေလဲကြားရလဲရုပ်ဖတ်နိုင်တာတွေလဲအဲ့ဒါသံဃာများရှိသေးလားဩဒါသံဃာမရှိတော့ဘူးတရားဓမ္မတို့ဒါကိုယ့်ဟာကိုယ်သံဃာသိရမယ်နော်ကိုယ့်ဟာကိုယ်သံဃာသိတဲ့အခါကျတော့ဘုရားတရားဓမ္မတွေမှာဩကြားရလဲနာယုတ်ပြီးတော့ပြက်သွားတာပဲ နန္တောရကကြလာလို့ရှိရင်ဖြင့်ဗုဒ္ဓံရုပ်ပြန်တာလဲအင်းသေတော့ပြန်တာပဲရုပ်ပြီးသေးပဲပရမရုပ်ပြန်တာရောရုပ်ပြီးသေးပြန်တာပဲကိစ္ဆာမိရုပ်ပြန်တာရောအဲရုပ်တာလဲနာယုတ်သေတာလဲနာယုတ်သံဃာများရှိသေးလားအင်းဒီလိုဘုရားရဲ့တတိသာအစစ်မှန်လို့ရှိရင်တဲ့နှလုံးသွင်းတိုင်းနှလုံးသွင်းတိုင်း နာယုတ်တွေဟာဒီလိုလဲဒီလိုပေါ်ပြီးဒီလိုပြက်ဒီလိုပေါ်ပြီးဒီလိုပြက်ကြဒီလိုပေါ်ပြီးဒီလိုပြက်ကြဒီလိုပေါ်ပြီးဒီလိုပြက်ကြလို့ဆိုတော့ဒဂရမတို့ဣဒ္ဓဝရကောအဂိဝတ္တနာသာသနာကရောဟောတိဒါဘုရားကြီးအဆုံးအမကိုခမရတို့ပြုလုပ်နေကြတာဘုရားကြီးအဆုံးအမတိုင်းနာယုတ်ကကြားတယ်နာယုတ်ကရွတ်တယ် ရွတ်တဲ့နာယုတ်ဒေဝီဒုတိယနာယုတ်ရွတ်တဲ့နာယုတ်ပေါ်ပြန်တယ်ရွတ်ဆိုတဲ့နာယုတ်ပေါ်ဗျာတတိယယဒုတိယယုတ်ဆိုတဲ့နာယုတ်ချုပ်ပြီးကြလားတတိယယုတ်ဆိုတဲ့နာယုတ်ပေါ်ပြန်တယ်သူချုပ်ပြီးကြလားတခါကြားတဲ့နာယုတ်မပေါ်ဘူးလေဒါဖြင့်ဒကာဓမ္မတွေဘာတွေများလှည့်နေကြပါလိမ့်မလို့မဲလိုက်တော့တခုသောနာယုတ်ချုပ်ရင်တခုသောနာယုတ်ဖြစ်တာပဲအဲ့ဒီဖြစ်တဲ့နာယုတ်ချုပ်ပြန်ရင်နောက်နောက်တစ်စုံနာယုတ်ပေါ်လာပြန်တယ် အဲ့ဒီပေါ်လာတဲ့နိုင်ဥချုပ်ပြီးအဲ့ဒီလိုကြီးတရားဓမ္မတွေညံထဲမှာ မြင်မြင်မြင်မြင်ပြီးကြတာညံမြင်နဲ့ရှိနေမယ်ဆိုသာသနာကရောဟောဒီသာသနာကရောမြတ်စွာဘုရား၏အဆုံးအမကိုပြုလုပ်၍နေကြသည်ဟောတိဖြစ်ဘုရား၏အဆုံးအမပြုလုပ်နေကြတယ်ဘုရား၏အဆုံးအမတွေကိုပြုလုပ်နေကြတာဆိုတာဩဒီလိုလဲတာလေးတွေဟောဒီလိုလဲနေတယ်ဒီလိုနာယုတ်တွေပြောင်းလဲနေတယ် ဒီလိုငါရုပ်တွေပြောင်းလဲနေတယ်လို့ဆိုတော့ဘုရားကြီးအဆုံးအမကိုပြုလုပ်နေကြတာတဲ့တခါကျွဲကသိဖို့တန်ပါကောင်းပြီဒီလိုဘုရားကြီးဆုံးမတွေဒီလိုလဲနေတယ်ဒီလိုနဲ့နေတယ်လို့ဝိပဿနာရှုတဲ့ဉာဏ်ကအော်ဒီလိုလဲပြန်ပြီဒီလိုနာယုတ်တစ်ခုဆုံးရှုံးပြန်ပြီဒီလိုနာယုတ်တစ်ခုအသက်ပေါ်ပြန်ပြီပေါ်ရနာယုတ်ဆုံးရှုံးပြန်ပြီလို့တရားဓမ္မတွေဒီလိုလုပ်နေတာဘုရားကြီးအဆုံးမပြုလုပ်နေတယ်လို့မှတ်လိုက်စမ်း ဘာလုပ်နေကြတော့ဘုရားရဲ့အဆုံးအမပြုလုပ်နေတယ်ဆိုတော့ကောင်းကောင်းကျေနပ်သာသနာကတော့ဩဝါဒပရိကရောဘုရားရဲ့အဆုံးအမအတိုင်းဒကာဓမ္မတွေကလိုက်နာပြီးကျင့်နေတာဩနိုင်ရုပ်တစ်ခုပြည့်နိုင်ရုပ်တစ်ခုကချုပ်ပြန်တယ်နိုင်ရုပ်တစ်ခုဖြစ်လို့ဆိုနိုင်ပြန်တယ်ချုပ်သွားပြန်ပြီနောက်နိုင်ရုပ်တစ်ခုဖြစ်လို့ဆိုနိုင်ပြန်တယ်ရွတ်နိုင်ပြန်တယ်တို့ ဤကဲလို့ရှုပြီးကြတာနေကြတာဒီဘုရားရဲ့အဆုံးအမကိုတဲ့ဒကာဓမ္မတွေဒီဝန်ခံပြီးကြံ့နေတာဟိဒီလိုညာလေးကလိုက်လိုက်ပေးရမယ်နော်တိဏဝေဇိကိသောဩရတာလဲနာယုတ်ပဲအင်းရွတ်တာလဲနာယုတ်ပဲပုဂ္ဂိုလ်သတ္တဝါဆိုတာဒီထဲလုံးဝမပါပါကလားလို့ဆိုတော့ ပုဂ္ဂိုလ်သတ္တဝါရဲ့လို့ထင်းနေတဲ့တန်တရားဝိသိကိစ္စရှိသေးရဲ့ပုဂ္ဂိုလ်သတ္တဝါထင်းနေတဲ့တန်တရားဝိသိကိစ္စမရှိတော့ပါဘူးအဲ့ဒီကြတော့မှတိဏဝိသိကိစ္စဒီဓမ္မတွေဒီဝိသိကိစ္စလွန်မြောက်သွားကြပါဟဲ့လို့ဘုရားကသဘောကျလိုက်ဝိသိကိစ္စလွန်မြောက်သွားတယ်ဆိုတာကရှေ့ဟာကလည်းဖြစ်ပြက်နောက်နောက်လာမှလည်းဖြစ်ပြက်နာယုတ်ဖြစ်ပြက်ကြီးပဲရွတ်တာလည်းနာယုတ်ပဲ မရွတ်ဘဲနဲ့ပြက်သွားတာလဲနောက်တစ်ခါရွတ်ပြန်တာလဲနောက်မရွတ်နိုင်တာလဲနိုင်ရုပ်ပြက်သွားလို့ပဲမဆိုနိုင်ဘူးလားအဲနိုင်ရုပ်မှတပါရွတ်တတ်တဲ့ပုဂ္ဂိုလ်တရွတ်ဆိုရတဲ့ပုဂ္ဂိုလ်တ attva မရှိပါရလားလို့ဆိုတော့ယောက်ျားလည်းမတွေ့ဘူးမိန်းမလည်းမတွေ့ဘူးငကိုအထင်မှားရောက်တောင်တောင်ပြင်းနေတဲ့သံတရားတွေကယခုတော့ဖြင့် တန်တရားဝိသိကိစ္စတွေကလွန်မြောက်သွားသောကြောင့်တဲ့ဒီလိုသိနေတဲ့ပုဂ္ဂိုလ်များတိဏဝိသိကိစ္စတဲ့ပုဂ္ဂိုလ်တ attva ကရွတ်နေသလားဖတ်နေသလားဆိုတာတွေမရှိတော့ပါဘူးတိဏဝိသိကိစ္စဖြစ်သွားကြတဲ့ဒကာဓမ္မတို့ဝိသိကိစ္စကိုလွန်မြောက်သွားပါပြီသဘောကျတိဏဝိရဝိကတကတံကတော် ယုံမှားခြင်းဟာဖြင့်ဩပုဂ္ဂိုလ်တ attva ဆိုတာကုသေးသေးချာချာညာနဲ့ကြည့်လေလေကြားတာလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးဗုဒ္ဓံလို့ရွတ်နိုင်တာလဲသရဏံလို့ရွတ်နိုင်တာလဲအဲကိစ္ဆာမိလို့ရွတ်နိုင်တာလဲနာယုကရွတ်ဆုံနေတာပဲနာငါကိုင်လို့ယုတ်ကအတန်ဖြစ်လာတာပဲဒီလိုသိသွားတော့ဩဒီဥစ္စာဝိကတကတံကြတော့တဲ့ကင်းတဲ့တန်တရား ပြည်သူလူတရားကနှောက်ရက်လို့မရတော့ဘူးနိုင်ရုပ်ဖြစ်နိုင်ရုပ်ပြက်တာကြည့်ပါကလားဆိုတာဟာရှင်းလင်းပြီးတကလားမသွားဘူးလေအင်းဒိဋ္ဌိဝိသေကိစ္စတခါတည်းကျင်းဝေတာရိစ္ဆပတ်တော်ဒီကဓမ္မတွေမှာဘ누구ကလာပြီးတကလားမန္တကြီးကလာဖြစ်ဖြစ်တကိုးကြီးတဲ့နတ်တွေကလာဖြစ်ဖြစ်ဩဒီဥစ္စာတွေကလည်းဆိုရင်နိုင်ဥပ္ပတပါဖြစ်တတ်ပြတ်တတ်တဲ့သဘောမရှိဘူး နာယုံမှတပါးကြားရတဲ့သဘောမရှိဘူးနာယုံမှတပါးရွတ်တက်ဖတ်တတ်တဲ့သဘောပေါ့ဘ누구ကဒါမင်းကယွတ်နေတာလားမဟုတ်ပါဘူးဗျာနာယုတ်ကယွတ်ဖတ်နေတာပါကြားတာလဲနာယုတ်ကကြားနေတာပါဆိုတော့ဘ누구ကလာပြောပြောခင်ဗျားတို့ခုခံပြီးပြောနိုင်တဲ့အချိန်တွေရှိနာယုတ်ကယွတ်ပြီးနာယုတ်ကပဲကြားတာပဲ ဘောကြဒီလိုဆိုတော့ရဲရင်တဲ့စိတ်တွေပါမလားအပရပစ္စယောတဲ့ဩဘုန်းကြီးတွေဟောတာကြားလို့နာယုတ်ဖြစ်ရတာလားကြားတာလည်းတကယ်နာယုတ်ကကြားတာပါပဲရွတ်တာလည်းတကယ်နာယုတ်ကရွတ်တာပါပဲလို့ကိုယ်ပိုင်ကိုယ်တိုင်နဲ့ပဲတဲ့ခန္ဓာထဲမှာသဘောကျပါလားဒါဖြင့်ပြောတာကြားနဲ့ဒကာရမတွေနာယုတ်ကကြားတာနာယုတ်ကရွတ်တာလား တကယ်နိမိတ်တဏ္ဍာမှာတဲ့သူတော်ဘာပြောတန်ရမဟုတ်ပါဘူးရွတ်နေတာလဲကြားနေတာလဲနာယုတ်စစ်ပါပဲရွတ်ဆိုနေတာလဲအဲ့ဒီကဲလို့သူတော်ဘာပြောတန်ကြားမဟုတ်ဖဲနဲ့ကိုယ်တိုင်ညာနဲ့ပဲနာယုတ်ကကြား၍နာယုတ်ကရွတ်ဆိုနေတာလို့ဆိုလို့ရှိရင်ဖြင့်ဒါဖရာရည်တပိသားဖြစ်သောတာပန်အဖြစ်ကိုဝင်တဲ့ ညာဟာဒီညာပဲလို့ဘုရားကသစ္စကပြပိုက်ကိုသေချာဟောတယ်မှန်ပါဗျာသဘောကျဒီညာနဲ့ဒါခင်ဗျားတို့ပေါက်ပေါက်ရောက်ရောက်နဲ့ဩဒီတိုင်းသာဆုံးဖြတ်ချက်ချပြီးကာလနေကြလို့ရှိရင်ဖြင့်ဒါသောတာပန်တို့နေခြင်းပါပဲမှန်ပါဗျာသဘောကျဒါကကျွန်နေရကြရဒါဗုဒ္ဓံတဏ္ဍကိစ္စမိမှာပဲတရားဓမ္မတို့ သူတစ်ပါးပြောတာညာနဲ့ဗုဒ္ဓံကြားနေတယ်လေငါသူလို့ဟုတ်သေးရဲ့ဟုတ်ပါဗျာဘယ်သူပါလိမ့်မယ်ဗုဒ္ဓံလို့ရွတ်နိုင်တာရောပရဏံလို့ရွတ်နိုင်တာအဲကိစ္စမေးလို့ရွတ်နိုင်တာအဲ့ဒီကဲတော့သိနေတော့သူတစ်ပါးကမနိုင်မဟုတ်ပါဘူးကွာတကားတက်ပါတကားကြွပါတကားအုံးပါလို့ပြောညာသလားခင်ဗျမညာနဲ့မညာနဲ့ချုပ်ကကိုသွေးဖြစ်ပြီခင်ဗျားတို့ပါဇတ်မှာချုပ်လမ်းမဆုံးတော့ဘူး သဘောကျသူတစ်ပါးပစ္စမှာလမ်းဆုံးသေးရဲ့သူတစ်ပါးပစ္စမှာလမ်းဆုံးတဲ့အပရပစ္စရောတဲ့တပါးသောအကြောင်းကူညီမရှိဘဲနဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချနိုင်ပါပြီအဲ့ဒီကဲတော့ဒကာဓမ္မတွေစိတ်ထဲမှာအခုဘုန်းကြီးဟောတဲ့အတိုင်းကျင့်ကြံတဲ့အချိန်မှလည်းဒီတိုင်းသာဟောကြတာလည်းနာယုတ်ရွတ်ဆိုတာလည်းနာယုတ်သွားတာလည်းနာယုတ်စားတာလည်းနာယုတ်အိတ်တာလည်းနာယုတ် တခုနာယုတ်ပြပြီးတခုနာယုတ်ဖြစ်တာပဲလို့ဒကာကျွဲတို့ဒကာသစ်တို့ဒကာအောင်တို့ညာထဲမှာရှင်းလင်းနေပြီဆိုမှဖြင့်ဒါဖယားသာသနာတော်တွေမှာယတ္တဗုဒ္ဓညာရပြီးပြီချမ်းမဲ့ယတ္တဗုဒ္ဓညာကိုဧကံရတကယ်ရပြီးဒီကလာသောတပန်တရားကအနာဂံယန္တာတို့ရဲရန်စွာနေခြင်းဆိုတာဒါပဲသဘောကျရဲရန်စွာနေခြင်းဆိုတာဒါပါပဲတဲ့ဓမ္မတို့ တခါကျွယ်ကိုယ့်အတွက်ဖုဒ္ဓမှန်သိလားအားလုံးကဓမ္မတွေကိုယ့်အတွက်ဖုဒ္ဓမှန်ကိုအရေးကြီးသိကြဘူးလားသိပါဘူးအမှန်အရေးကြီးပါတယ်နော်တခါတည်းတော်ကအောင်တို့ဒါမလွယ်ဘူးနော်သိပါဘူးတော့ဘာတော့ဆိုလို့ရှိရင်ဗုဒ္ဓမဏဂိသမိဆရာဘုန်းကြီးကရွတ်လိုက်အင်းကြားရတဲ့နာယုတ်ရှိလို့ခင်ဗျားတို့ကြားတာလူတွေမှာကြတော့ ကြားရတဲ့ရုပ်ကလည်းမရှိဘူးကြားရတဲ့နာငယ်လည်းမရှိသောကြောင့်သူ့မှာကြားရုပ်ကြားနာကိုပေါ်သေးတယ်မပေါ်ပါဘူးဒါဖြင့်ကြားရုပ်ကြားနာမှမရှိတော့နောက်ကလိုက်ပြီးဗုဒ္ဓံရွတ်ဆိုဖို့ဒကာဓမ္မတို့နာယုကအသက်ပေါ်သေးတယ်မပေါ်ပါဘူးအင်းဒါဖြင့်ဒကာဓမ္မယုတ်ဆိုတဲ့နာယုတ်လည်းအသက်မပေါ်နိုင်သံဃာယုတ်လိုတဲ့နာယုတ်ဟောဒါဖြင့် ခင်ဗျားတို့ရုပ်ဆုံနိုင်တဲ့ဒကာဓမ္မတွေမှာကြားတဲ့ဒကာဓမ္မတွေမှာအော်နာယုတ်ကကြားတာပဲနာယုတ်ကရုပ်ဆိုတာပဲဆိုတာသိချပေါ်လာပေါ်လာတော့သူ့လုံးနဲ့သူဆိုပြီးသူ့လုံးနဲ့သူချုပ်သွားတာပဲလို့ဒကာအောင်တို့ကျင်납ဗလားဒါဖြင့်ဒီလိုဆိုအမှန်ဆုံးပြချက်ချနိုင်တဲ့ပုဂ္ဂိုလ်ဟာဖြင့်တဲ့သာသနာတော်မှာဖြင့်မြည်သည့်မာနကလာဖြစ်ဖြစ်သောတာပန်သဂရာကံအနာကံစိတ်ဖြစ်သွားပြီ သောတာပန်အနာဂံတို့တဏ္ဍာကိန်းတဲ့စိတ်ဖြစ်သွားပြီလို့ဘုရားကသုံးဖြတ်ချက်ချလိုက်သဘောကျဒါဖြင့်အမှန်နေရာကျသွားပြီလို့ရဲရဲနဲ့ဉာဏ်ဖြင့်ရပြအောင်ရကြပါနော်ရဲရဲနဲ့ဉာဏ်ဆိုတော့ဘ ᱹ ပြောတာမှမယုံဘူးကွကြားတာလည်းနိုင်ရုပ်ပဲရွတ်နိုင်တာလည်းပြောတာလည်းကိုွေးတာလည်းဆန့်တာလည်းအဲ့ဒီကဲတော့ ရဲရဲတင်တယ်ဘယ်သူပြောတာမှမယုံတော့ဘူးဘယ်လိုဒိဋ္ဌိကဝင်ပြောလဲတခါကျော်မယုံတော့ဘူးပေါ့ဗျာဘယ်လိုတကူကြီးတွေကလာပြီးအဲ့ဒါနာယုံမဟုတ်ဘူးဟာယောက်ျားကရွတ်နေတာမိန်းမကရွတ်ဖတ်နေတာဆိုရင်ကောအဲ့ဒီကဲတော့မယုံလို့ရှိရင်ဖြင့်ဒိဋ္ဌိဝိသေကိစ္စကင်းတဲ့သောတာပန်အစစ်ဧကံဖြစ်တယ်ယမနာဘုဒ္ဓံသွားပြီဆိုတာသဘောပါဒါသောတာပန်အစစ်ဧကံဖြစ်တာပဲလို့ဆိုတော့ အမြဲတမ်းပါဗျာလို့သောတာပန်တည်တုန်းကတော့မြဲတာပဲတဲ့သမတ္တနေတာဓမ္မဆိုလို့တို့တော့ဥပဒနာဉာဏ်ကင်းပြီးကြလားတာယသမီးစီပွားရေးမပယ်နိုင်သေးတဲ့အကုသိုလ်ကိလေသာတွေနဲ့အလုံးလုံးနေတော့လည်းမမြင်ပါဘူးတဲ့တပည့်ကြတကယ်နှလုံးသွင်းလဲခင်ကြတယ်ဒီမြင်မှုဟာရောက်လာတာအဲ့ဒါသောတာပန်လို့ဆုံးဖြတ်ချက်ချာအမြင်မမြင်ဘူးမမြင်မမြင်ရတော့လည်းပူဇော်မရှိဘူး ဘာကြောင့်လဲအမြဲမမြင်ဘူးလို့ဆိုရပါသလုံးဆိုတော့အဝိဇ္ဇာကိုလည်း၄ပုံပုံ၃ပုံမှကြံသေးတယ်တဏှာလည်း၄ပုံပုံလို့ရှိရင်ဖြင့်အဲ၄ပုံပဲ၄ပုံ၃ပုံလောက်ပဲကြံသေးတာသဘောကျအဲ့တော့ကြံတာရင်းနဲ့သူသားနဲ့ခင်မုန်းနဲ့စကတောက်ခါရောင်းကဝဲကနေတာခင်များတို့ကပြည့်ရှိတယ်မဆိုနဲ့နှလုံးသားမှန်ပြီးကြလားဒါဖြင့် ဘဒုကဖြစ်ဖြစ်နာယုကပြောရင်နာယုကဆိုနေတာနာယုကရုပ်ဖတ်နေတာနာယုကသွားနေတာသွားနေတာပဲဆိုတာကိုတကားကျွယ်တို့တကားတစ်တို့ကိုယ်တိုင်ဆုံးဖြတ်ရချပြီဒါတော့ဖြင့်ဘယ်နည်းနဲ့မှဖြင့်ဘဒုပြည့်လို့မှမရဘူးတကယ်စစ်ကိုယ်တိုင်မြင်ပြီးကလာဝေတာရိစ္ဆပတ်တော်ဆိုတဲ့တည်းရဲရင်ဖြစ်သူရောက်ပြီဆိုမှဖြင့်ဒါဖရာကြီး သောတာပန်တို့၏အနေသဂရဂံတို့၏အနေဟာဤအနေပါပဲလို့ဘုရားကသောတာပန်သဂရဂံတို့၏စိတ်ထားစိတ်နေကိုပြောလိုက်တဲ့တရားမှန်ပါဗျာသဘောကျအဲ့ဒီတော့ကိုယ့်ဟာကိုယ်ကဲခါပြီးဒီကလာဒကာဓမ္မတွေအော်တို့နှလုံးသွင်းလိုက်တဲ့အခါကျတော့နန်းလေးတွေဖြစ်နန်းလေးတွေချုပ်တာပဲတွေ့တယ်ရုပ်ကလေးတွေဖြစ်ရုပ်ကလေးတွေပြက်တာပဲတွေ့နေတယ်နန်းရုပ်မှတပါးတော့ဘာမှမရှိတာတော့အသေးကြသားပဲလို့ဆိုရခြင်းဖြင့် ဒါသောတာပန်တို့အနေกว่าသစ္စကပရပတ်ရလို့ဘုရားကသေချာဟောတာဒါကြောင့်တရားကျွဲတို့အာမငယ်နဲ့တရားသစ်တို့တရားအောင်တို့အာမငယ်နဲ့ဒီနေမရောက်သေးရောက်လို့ရောက်ပြီးရင်အာမငယ်နဲ့တော့ဆိုတာကိုအပေးရတယ်ဘုန်းကြီးကကျမ်းဂန်ကိုကဘုရားဟောကအကိုကကိုထုတ်ဖော်ပြီးပြောတဲ့အတွက်သစ္စကပရပတ်ကအရှင်ဘုရားဤတပိသာသာသနာတော်မှာမရွေလျှောတဲ့ပုဂ္ဂိုလ် နေပုံလေးတပည့်တော်မိတ်ရှိသံပါဘုရားလို့သစ္စကဆိုတဲ့ပရပိုက်ကလျှောက်လို့ငါဘုရားဤတပည့်သားဖြစ်ဖြစ်လို့ရှိရင်ကြားရလဲနာယုတ်ပဲကွာသဘောကျဆိုရလဲနာယုတ်ပဲကိုယ်ရလဲနာယုတ်ဆန်းရလဲနာယုတ်ပဲကွာတခုသောနာယုတ်ပြက်ပြီးတခုသောနာယုတ်ဖြစ်တာတွေကိုသူတို့စိတ်ထဲမှာပုဂ္ဂိုလ်တ attva ကင်းပြီးဒီကလာနေတဲ့အနေဟာဖြင့်အဲ့ဒါသောတာပန်တွေအနေစစ်ပါပဲကွာသောတာပန်နေပုံကသူကမေးတယ် ဒကာဓမ္မတို့ကိုယ့်အတွက်အားရှိကြသိကောင်းပါဒကာကျော်ကိုယ့်အတွက်ဘယ်နဲ့နေဒီလုံးနဲ့ညီလို့ရှိရင်ဘာမှတန်တဲ့ရမရှိနဲ့ဩဒိဋ္ဌိလည်းမရှိဘူးဝိသိကိစ္စလည်းမရှိဘူးဒိဋ္ဌိဘာရှိမလို့တကူသောနိုင်ဥချုပ်ရတကူသောနိုင်ဥပြပြတ်တာမြင်နေတဲ့ကငါသူတစ်ပါးဆိုတဲ့ဥစ္စာကရှိသေးရဲ့မရှိပါဘူးဗျာအင်းတကူသောနိုင်ဥကပြောတယ်ပြောပြီးချုပ်တယ်တကူသောနိုင်ဥကပရိစ္ဆသမုပ္ပါဒ်တိုင်း အင်းဖြစ်ပေါ်လာပြန်တယ်ဖြစ်ပေါ်တဲ့နာယုကဆိုပြန်တယ်အဲ့ဒီဖြစ်ပေါ်တဲ့နာယုဆိုပြီးဒုတိယဖြစ်ပေါ်တဲ့နာယုကတခါဆိုပြန်တယ်ရုပ်ပြန်တယ်ဆိုတော့တစ်ခုချုပ်တစ်ခုဖြစ်ပြီးတော့လှုပ်လှုပ်နေကြတာပဲဆိုတာကသဘောကျဒီကဲတော့သဘောကျတဲ့နေတဲ့ပုဂ္ဂိုလ်ငါပြည့်ရည်တပိသားမြတ်သာသနာတော်မှမရွေလျောတဲ့အနေကွာ သာသနာတော်ဤအတွင်းသူအတွင်းသားသောတာပန်ဖြစ်ဖြင့်ဖြစ်ပြီဆိုတဲ့အနေကိုဘုရားကသစ္စကပြပိုက်ကိုသေချာဟောပါတယ်မူလဗန္နာသပါဠိတော်မှာကိုရိုတိုင်းသစ္စကပြပိုက်ကအရှင်ဘုရားဤတပိသားအစ်စ်မြတ်သာသနာတော်မှာမရွေ့ရှားတဲ့ပုဂ္ဂိုလ်အနေကိုတပိတော်ပြောစမ်းပါအမိန့်ရှိစမ်းပါဘုရားဆိုလို့ဘုရားကဖွင့်ချတာအခုဟောလိုက်တဲ့တရားက ဒကာရမတို့ကိုဒကာရမတို့ကိုမျက်နှာမှာမှန်ကြည့်တယ်လို့ပေါ့ဗျာကိုမျက်နှာရှိမှမှန်ထားပြီးကြည့်လိုက်တဲ့ခါကျတော့ဒကာအောင်ကြီးတင်းတိတ်ရှိတာလည်းသိတယ်မှဲ့ရှိတာလည်းသိအရေးတွန့်လိုက်တာလည်းသိမျက်စိလေးတခြားနေနေတာလည်းသိတယ်တခြားမြူနေတာလည်းသိတယ်ဝက်ချံလေးပေါက်မယ်လို့ရွယ်နေတာလည်းသိတယ်ပေါက်နေတာရောသိပါဘူးဘာဖြစ်လို့သိသလဲဆိုတော့ကိုယ့်ရှိမှမှန်ထားပြီးကိုယ့်မျက်နှာကြည့်လိုက်တဲ့တွေ့ ဒီမှာလေသောတာပန်ပုဂ္ဂိုလ်များသည်ကိုယ်တိုင်မှန်နဲ့ကိုယ်တိုင်ကြည့်လိုက်ပြီးဆိုမှဖြင့်အော်ဒီစိတ်တရားဒီနာယုတ်ကပြောတယ်ဒီနာယုတ်ကကြားတယ်ဒီနာယုတ်ကဆိုတယ်ဒီနာယုတ်ကရွတ်တယ်ဒီနာယုတ်ကပဲလက်ရခေါ်တယ်ဒီနာယုတ်ကပဲခေါင်းငိမ့်ပြတယ်လို့ဒီလိုညာထဲမှာနှလုံးသွင်းလိုက်တဲ့အချိန်မှာထင်းတယ်လို့ရှိရင်ဖြင့်ဒါသောတာပန်တို့ဤအနေပဲဆိုတာခမည်းတော်ပြေးထားတဲ့မှန်ပဲအဲ့ဒါနဲ့ကက်ခါ ငါတို့ဒီသောတာပန်ဖြစ်လေလားမဖြစ်လေလားဆိုတဲ့ဥစ္စာနှလုံးသွင်းကြည့်လိုက်တော့နာယုတ်တို့ဤအလုပ်တခုသောနာယုတ်ပြက်ပြီတခုသောနာယုတ်ကအလုပ်လုပ်နေတယ်လို့တခါကျွယ်ရှင်းလင်းနေပြီဆိုမှဖြင့်ဒါဘာမှတန်တရားမရှိနဲ့ဘုရားဤသာသနာအတွင်းသားဖြစ်တဲ့အနေရောအနေမှန်အပယ်လေးပါမကြတဲ့ပုဂ္ဂိုလ်ဧကံပဲกว่าလို့ဘုရားကသုံးပြချက်ချပေးလိုက်တဲ့အတွက်တခါတည်းတို့ဘာမှအာမငင်နဲ့ဒီနေရောက်လုပ်ဖို့ပဲ ရှင်းကြပါလားကဲဒါဖြင့်ဒကာဓမ္မတို့ဒီနေရအောင် လုံနည်းလေးကိုလဲလုံပြီးသားပုဂ္ဂိုလ်များလဲဝမ်းမြောက်ကြတော့ပေါ့ဗျာမလုံသေးတဲ့ပုဂ္ဂိုလ်လဲလုံနည်းကိုယနေ့ပြတော်မယ်လို့ဒကာကျွေသတိထားနားထောင်ပါတော့မယ်သတိထားနားထောင်တော့မနေ့ကဟောမဲ့တရားဟာဒီနေ့ပဲဒကာဓမ္မတွေနာရတော့မယ်ဆိုတော့ ဝိပဿနာရှုတယ်ဆိုတော့မနေ့ကသင်ထားတာကမက္ကင်ပဲနှစ်ပါးတယ်ဟောဥပဒနာရှုတာမဲ့ခင်၅ပါးပညာမဲ့ခင်က2ပါးပေါ့ဗျာသမထမဲ့ခင်ကဩဥပဒနာရှုတဲ့ပုဂ္ဂိုလ်များမှာဘယ်နဲ့ကဒီနာယုတ်ပေါ်လာတာမြင်လိုက်ဒီနာယုတ်ပြက်တာမြင်လိုက်ဆိုတော့သမထဥပဒနာနဲ့တွဲမြင်တာကိုဘယ်လိုဆိုကြပါ ဩအထူးအထုတ်လို့လားလို့မေးလိုက်တဲ့အခါကျတော့အထူးသမထရဲ့လို့တပည့်တို့အာမထုတ်ပါဘူးဗျာယုံနာတို့ဖြစ်မှုပြတ်မှုကိုကြည့်လိုက်တာနဲ့ပဲသမထယဥပဒနာရောတွဲပြီးဒီကလာမြင်ကြတာပါပဲလို့မှတ်လိုက်တာပေါ့သဘောကျအဲယုံနာဖြစ်ပြက်ကိုမြင်ပါတယ်ဆိုရင်သမထဥပဒနာတွဲပြီးတာရှင်းပြီနော်ယုံနာဖြစ်ပြက်မြင်ကြလို့ရှိရင် အဲ့ဒါကြောင့်ငါဘုရားသာသနာတော်မှာသမထမူတယ်ပိဋကလာသီလအထုတ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကွာဝိပဿနာသီလအထုတ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကွာသမထနဲ့ဥပဒနာတွဲပြီးအထုတ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကွာဆိုတော့ဒီကုဆရာဘုန်းကြီးကဒကာရမတွေနိနာနေတရားတွေပေးနေတဲ့ဥစ္စာယုကနန္တာနိသမထနဲ့ဥပဒနာတွဲလွတ်ဖြစ်ပြရှိတဲ့နေရာဌာနတွဲလွတ်ဝိပဿနာမိုက်ကငါနှစ်ပါးဗျာ သမထမဲ့ခင်ကတွဲပြီးတော့လွတ်လိုက်တဲ့အခါကျတော့ခွန်းကဗုဒ္ဓလို့ရွတ်လိုက်တဲ့အခါကြားတဲ့နာယုံပေါ်ဘူးအင်းကြားတဲ့နာယုံကလေးတွေမရှိတော့ဘူးလို့သိတာဒီသမထယဥပဒနာရောရောပြီးဒီကလာရှုလို့သိတာပဲသဘောကျဒါဖြင့်ရတ္တရီသမထသီရမူတယ်တာ လားတဲ့ဥပဒနာကောင်းဆောင်ထားပြီးသမထနောက်လိုက်ခိုင်းထားတာလားဆိုတာပဲဒီအပြမြင်သဖြင့်လည်းသိကြပါပြီ ဝိပဿနာကောင်းဆောင်ထားရဲ့သမထနောက်လိုက်ထားအာယုန်ရှိရတော့ဖြင့်တွဲပြီးလွှတ်လိုက်ဒါကြွယ်ကျင်းနပ်လားကျင်းနပ်တော့ကိုတဲ့မြတ်စွာဘုရားရှင်ကိုရမကြီးလက်ထက်ကဝတ္ထုတို့လေးတွေကတက်ထဲရလိမ့်နော်လုံလောက်လုံလောက်မြတ်စွာဘုရားရှင်ကိုရမကြီးလက်ထက်ကတဲ့သုတိမဆိုတဲ့ပရမိတ်ရှိတယ် သုတိမဆိုတဲ့ပရမိုက်ကပရမိုက်ကညာအမှန်ကောင်းတယ်မိစ္ဆာဒိဋ္ဌိအယူပဲသူကမိစ္ဆာဒိဋ္ဌိပဲမိစ္ဆာဒိဋ္ဌိထဲမှာသူဒုတိယခေါင်းဆောင်လောက်တကူကြီးဒါနဲ့ဒီပြင်ပရမခေါင်းဆောင်ဖြစ်တဲ့ဒိဋ္ဌိကြီးတွေကဘုရားကပေါ်လာတဲ့အခါဘုရားကနဗေကအကြောင်းတွေပြောအနုပြေကအကြောင်းတွေပြောခန္ဓာဖြစ်စဉ်တွေပြောလို့သောတပန္နရာကနာဂန်တွေတည်ကြအမျိုးမျိုးဖြစ်ပြီးတရားဒုတိယမှန်တွေကထွန်းကားလာတော့ ဘုရားပွင့်ငင်ကဘုရားလုံနေတဲ့ဒိဋ္ဌိဆရာကြီးတွေမှာစားရမယ်တောက်ရမယ်နေရမယ်ထိုင်ရမယ်နေကြီးထွက်လာတဲ့ကဘိုးဆုံးမိပမာကဲ့သို့ပျောက်ကုန်ကြအဲ့ဒီမှာစားတော့ချုပ်တဲ့တော့ဒိဋ္ဌိတွေကစီးဝေးကြဘောရမမြတ်စွာဘုရားတခင်ဘောလာတဲ့ကတို့မှာပြန်တကူပြရိဟာတွေအကုန်ကုန်ပြီဘာမှစားရမယ်တောက်ရမယ်ဝက်ရမယ်ဖြစ်ကုန်ပြီသူတပိသားမီးတွေတော့ဖြင့် အမတန်ချမ်းသာကြမ်းမာကုန်ကြပြီတို့ဤတော့ရှားအောင်ပါပဲစားဖို့တော့ဖို့နေဖို့ထိုင်ဖို့ပြည့်စုံအောင်ရှားအောင်ပါပဲဆိုပြီးဒိဋ္ဌိတွေစီးဝှဖွင့်ဘောရမဘုရားရှင်မှာတို့သူလျော်လွတ်ရမယ်ညံကောင်းတဲ့သူလျော်လွတ်ရမယ်ညံကောင်းတဲ့ဒုဋ္ဌိတွေကသူလျော်လွတ်ပေးကြလားပညာသင်ခိုင်းရမယ်အဲ့ဒီကနီးတွေရလာတဲ့အခါဒုတရားထဲမှာဖြစ်ဆွတ်ပြီးဟောရလို့ရှိရင်တို့လည်းဂေါရမဘုရားလို့ဂေါရမဘုရားကြီးတပိသားများလို့ဘယ်လက်တော့ကပေါ်ပြီးဒီကလား လာစရာအကြောင်းရှိတယ်ဆိုပြီးသူတို့ဒိဋ္ဌိအစည်းဝေးကြီးတဲ့မှာဉာဏ်ကောင်းကိုရှာလိုက်တော့သူတိမပြပိုက်လာတွေ့ဒီပုဂ္ဂိုလ်ဉာဏ်ကောင်းဆုံးပဲသူ့လွတ်မှာပဲတော်မယ်ဆိုဒိဋ္ဌိအစည်းဝေးမှာသူတိမခေါ်ပြီးဒီကလည်းသူတိမတို့ဒိဋ္ဌိတွေဖြင့်ဒီကဲ့သို့ပဲငါမခေါင်းမရတဲ့ရေးဖြင့်ရင်ဆိုင်တိုးနေရပြီ ဒါအမျိုးသားအတွက်ကယ်ဆယ်ဖို့ရတော့မင်းမဲညံထက်တဲ့ပုဂ္ဂိုလ်မှမင်းဒီကားလို့ရှိရင်အကူကြီးဝိုင်းဝိုင်းနဲ့ထဲမှာပြန်အလုံးကျမ်းမာရေးချမ်းသာရေးကြီးပွားရေးကိုမင်းကူညီရမယ်ဆိုတော့ကောင်းပြီဘာကူညီရမလဲမင်းဒီကားလို့ရှိရင်ပြင်ဂေါရမသာသနာဝင်ရမယ်ဝင်ပြီးဒီကားလားသင်္ကန်းဝင်ရမယ်သင်္ကန်းဝတ်ပြီးဒီကားလားဂေါရမဘုရားဟောတဲ့မှတ်တမ်းတွေအခုယူခဲ့ရမယ်မင်းကညံကောင်းတယ်အဲ့ဒီပြီးတော့တော်တော်မှတ်တမ်းစုံတဲ့အချိန်မင်းပြန်လာပြီးတို့ဒိဋ္ဌိတွေငါဒီကြောင်းဖွင့်သင်ရမယ် သင်္ပေးဒီကလာဒီတရားတွေတို့ကတို့တရားတွေလည်းထဲပြီးသံလည်းဟောဆိုလို့ရှိရင်တို့လည်းလသဘကပေါ်မယ်ဒါကြောင့်မင်းဒီကားလို့ကြောင့်အားလုံးအတွက်တာဝန်ယူပါဆိုတော့ကောင်းပြီဆိုပြီးတာဝန်ယူလိုက်ပြီသူတိမကကောင်းပြီဂေါတမဘုရားရှင်မသင်္ကန်းသားဖို့ပြီးဒီကာလနှီးသွားပြီးခိုးမယ်ပေါ့ဗျာဒါနဲ့ပဲသူဒီတာဝန်ယူပြီးဒီကာလကဲဘာမှမဆွေးရင်နဲ့သွားမယ်ဆိုပြီးသွားလိုက်တဲ့အခါသူစိတ်ထဲစဉ်းစားတယ် သောရမဘုရားရှိဝင်ဖို့ရလည်းမလွယ်ဘူးသထေတွေသကြဲတွေကုံတယ်တွေမင်းတွေနတ်တွေပုံနာတွေပိဿတွေကအများကြီးရှိတယ်အဲ့တော့သူစီတည်းရဲ့ဝင်လုံးဖြစ်ဘူးရှင်သရိပုတ္တရှိဝင်ရမလားရှင်မောကလန်ရှိဝင်ရမလားရှုပါဠိရှိဝင်ရမလားအာမဖြစ်ပါဘူးလေရှင်အနန္ဒာနိစ္စဆုံးမရှင်အနန္ဒာရှိဝင်တာအေးပါတယ်ဆိုပြီးသူရှင်အနန္ဒာရှိသွားရှင်အနန္ဒာရှိတော်ပြီရှင်အနန္ဒာရှင်မြတ်တို့သာသနာကြီးညိုလုံးတော့တတိတော်ရှင်မြတ်တို့သာသနာမှာသင်္ကန်းဝတ်ချင်တယ် တရားနာနာကတော့ဘာမှမသိသေးတဲ့ပုဂ္ဂိုလ်ခြေပိကလာနေတော့နေစမ်းပါအောင်သူစိတ်တယ်သူဟာသူတွေးလိုက်တယ်ဒီလိုပဲဒိဋ္ဌိတဲ့ဒုတိယကောင်းဆောင်တော့ဖြစ်နေတာဒုတိယကောင်းဆောင်ကဒုသာသနာကျင်ညိုလွန်းတော့သင်္ကန်းဝုပ္ပယကြီးဆိုတော့ဟုတ်မှာဟုတ်ပါမလားလာတောင်းမှများလည်းဝတရားအတိုင်းတော့ဖြင့်ဘုရားသွားပြီးဒီကလာရှောက်ရမှာပဲအဲ့တော့ဘုရားကတော့ဖြင့်အလုံးစုံကုန်သိနေတဲ့ပုဂ္ဂိုလ်မို့ မတော်ဘူးဟဲ့ဆိုရင်လည်းသူဝတ်မပေးဘူးပဲဘုရားကဝတ်ပေးလိုက်ဆိုလို့ရှိရင်လည်းဝတ်ပေးုံပဲဆိုပြီးရှင်နာဒီကြံပေါ်ရတဲ့ကဲကွာငါကတော့ဝတ်ဝတ်တော့မွတ်တော့လို့သာသနာပေါင်းသွမ်းမှုမသွမ်းမှုငါတောင်မရှိဘူးဘုရားရှိလိုက်ခဲ့တာပေါ့ဆိုပြီးလူတွေပါလေစိတ်တဲ့အချိန်ဘုရားရှိသူတိမပြပိုက်ခေါ်ပြီးဒီကာလညီတော်နနာကသွားတယ်သွားတဲ့အခါကျတော့သုတိမဗရမိုက်ခေါ်သွားတာရှင်ပြဟောဒီသုတိမဗရမိုက်ကဒီသာသနာတော်အမှန်တန်ကြီးညိုလွန်းလို့ သူဒီသာသနာတော်တိုင်းရဟန်းဖြစ်နေသွတ်သွန်းပြီးဒီကလာနေလိုတဲ့အကြောင်းကိုတပည့်တော်ရှိလျှောက်ခိုင်းပါလေဗျာဆိုတော့ဘုရားကနင်းငယ်စဉ်းစားတယ်ဩသူဒီမှာကသာသနာတော်ကြီးညိုရဲ့လားလို့ဘုရားညာနဲ့တွေ့ကြည့်ခါကြီးညိုတာတစ်ချက်မှမပါဘူးဘုရားလည်းမကြီးညိုဘူးသူဘုရားရင်တပည့်သားရင်တယောက်တယောက်တပါးတပါးကြီးညိုလိုလားလို့ဘုရားကညာနဲ့ဖြန့်ကြည့်လိုက်ပြန်တယ်ဘယ်သူမှမကြီးညိုဘူးဩဒါနဲ့ဘုရားက သာသနာတော်မကြည်ညိုဘူးတရားခိုးမလို့လာတာတက်တက်ပဲလို့ဘုရားကတွေးမိသဘောကျလားဘာလို့မလို့လားတရားခိုးမလို့လာတာပဲလို့တခါကျွဲတွေးမိနော်မှန်လားမှန်တာပေါ့ဗျာငကိုရွယ်ချက်ကလည်းဒီတိုင်းမှမဟုတ်လားငကိုရွယ်ချက်ဒိဋ္ဌိစီဝေမှာလည်းဆိုသွင်းထောက်ခံတဲ့ဘက်ကသူပဲခိုးပြီးဒိဋ္ဌိတံပြန်ပြီးဝါရဖြန့်ဖို့လောက်ဟာသူ့လို့ကိုဗျာ ဒါနဲ့ပဲကကျေဘုရားကြည့်လိုက်တဲ့အခါအင်းတရားခိုးမလို့လာတာပဲဆိုတာဘုရားညာနဲ့မှထင်လာခင်မင်းထင်လာညာတော့လေခိုးရမတ်တတ်နဲ့သူရန်တာဖြစ်လိမ့်မယ်တရားခိုးရမတ်တတ်နဲ့ရန်တာဖြစ်မှမြင်တာနဲ့တကယ်ကြွေတကယ်တစ်တို့သူတိမသင်္ကန်းဝုတ်ပေးလိုက်ဟေးလို့ဤရဏခွန်ပေးလိုက် မြင်တော့မြင်ပြီးသားပါဗျာသို့တော်လည်းသူစေတနာကတော့ဖြင့်ခိုးမလို့လာတာမှန်ပဲဖိုးရမတ်တနဲ့တရားဓမ္မတို့နိုင်ရုပ်ဖြစ်ဖြစ်ဒီမြင်ပြီးဒီကလာသူကိုယ်တိုင်ရန်တာဖြစ်မှာကိုဘုရားကရှေ့ကြော်မြင်တာဘူးရှေ့ကြော်မြင်လာတဲ့ယောနာသူတိမသင်္ကန်းဝတ်ပေးလိုက်กว่าဆိုတော့သူတိမသင်္ကန်းဝတ်ခွင့်ရတော့သူစိတ်တိုင်းတော့အမှန်သဘောကျတော့ဘူးတရားခိုးမလို့လာတဲ့လူကအတွင်းရောက်တယ်ဆိုတော့ပြည့်စုံရတော့မယ်လို့သူစိတ်ထဲထင်တာဘူး ဘုရားမြင်တာကတကအောင်ဒီချိန်နေကြရဘယ်လိုများမြင်ပါလိမ့်တရားခိုးရင်မတတ်နဲ့တရားကိုခိုးရင်မတတ်နဲ့ရဟန္တာဖြစ်မှာကိုတကကျွမြင်တယ်ဗျဒါကြောင့်ဖွင့်ပေးလိုက်တယ်နော်ဒါနဲ့သင်္ကန်းဘုတ်ပေးပြီးသာနာပေါင်းတော်လေးကြားလာတော့ဘွားကလေးကြွခံနေလာတော့တော်တဲ့က ဝါစုကဖျက်စီတရားတွေယုံနာနမဖြစ်ဖြစ်တွေတောင်းပြီးဒီကလာတော့တဲ့သွားပြီးတရားထုတ်တဲ့ပုဂ္ဂိုလ်တွေကသတင်းရွတ်လာတော့တကယ်ကြွယ်ရာနာတွေဖြစ်ပြီးပြန်လာကြပြန်လာပြီဖျက်စီကိုတိုက်ရိုက်ဝင်ကြသူတို့ဖျက်ပူဇော်ခြင်းလို့ပေါ့ဗျာတရားနဲ့ပူဇော်ခြင်းနဲ့လာကြလာကြတော့သူကတော့တရားခေါ်မဲ့လူဆိုတော့လူလူလာရင်သူနောက်ကမြောင်လိုက်ရမှာကို ဒါနဲ့ဒီကိုတော်လေးကဘုရားစီဝင်ပြီးဒီကလာဥတွေပါလေဖြတ်ကြသူကလည်းနောက်ကမြောင်လိုက်သွားတာပဲဟိုရန်တွေကရှာတော့ဘုရားကမင်းတို့ဒီနေ့ဝါတယ်တရားများအားထုတ်လို့ဘယ်လိုများနေရကြကြလားกว่าလို့ပြိသန္တရာဆက်ဆက်နဲ့မင်းလိုက်တပည့်တော်တို့ဘုရားခိနာဇာတိပြိသရိနေမှုကုန်ပါပြီဘုရားရဟနာဖြစ်ပြီပြောလိုက်ဘုတိတံမြမစရိယာကျင့်ရာလုပ်တယ်လေတပည့်တော်တို့သစ္စာနဲ့16ချက်ဆိုတဲ့ မက်တွေ့ကျင့်ကြရကိစ္စသောလသကိစ္စတွေလဲကုန်ပါပြီဗျာပထမသစ္စာလေးချက်လဲအဲဒုက္ခသစ္စာပိုင်းခြားသမုဒိယသစ္စာပဲနိရောဓသစ္စာမျက်မှောက်ပြုမဂ္ဂသစ္စာပွားများပထမသစ္စာလေးချက်လဲပြီးပြီဒုတိယသစ္စာလေးချက်လဲတတိယသစ္စာလေးချက်ကောအဲသရုဒ္ဓသစ္စာလေးချက်ကောအဲ့တော့သောလသပြည့်ဘူးလား16ခုနော်အဲ့ဒီ16 ဝုတိတမြမစရိယမြမစရိယမြတ်သော36ချက်သောကိစ္စကိုဝုတိတတပည့်တယ်လို့ကျင့်သုံးပြီးပါပြီခင်ဗျာသူကနားထောင်နေတဲ့သုတိမကအော်တော်တော်ရှောက်နေပြီဒီကိုတော်လေးကတံကရဏိယနဲ့နောက်တပည့်တယ်လို့ကျင့်စရာကြိုးကုတ်စရာဘာမှမရှိတော့ပါဘူးခင်ဗျာကိလေသာ ကုန်ပြီကိလေသာမကုန်မှထပ်ကျင့်ရမှာဘူးခင်ဗျာ နာဗရံဣဒ္ဓရာတိပဇာနာတိနောက်နောက်16ပါးသောမက်ကိစ္စဟာဖြင့်တပည့်တော်တဏ္ဍာမှာဘာမှလှုပ်ရှားမရှိပါဘူးခင်ဗျာလို့ပြောတော့ခင်ဗျာကသာရုသာရုခေါ်သာရုသာရုခေါ်တော့သူဒီမှာယဟန်ကသူရယံခံပြီးတော့နောက်ကလိုက်ပြီးနားထောင်တော့ဒါသူတို့လက်သုံးအတွင်းကြကြစကားပဲသူကဒါမှတ်တမ်းတယ်တော့ဒါပဲ ဒါဒီဒီရေးအကြီးဆုံးပဲရေးမပေါ်ပေါအောင်သူစုံတော့အောင်ပါကိုတခါကြွေသူကစိတ်ကောင်းကနည်းနည်းမှမပါဘူးတော့စိတ်ကောင်းကနည်းနည်းမှပါဟိုကပြောနေတယ်လေသူနားမလဲဘူးအဲခိဏဇာတိဝုတိတံမြမစရိယံကတံကရဏိယနာပရံဣဒ္ဓဓာတိပဇာနာတိလို့ရန်တွေကလျှောက်ကြတော့အေးဘုရားသာဓုသာဓုဒါပဲမင်းတို့ဒီကားလို့ရှင်ခန္ဓာဝံသိမ့်လို့ဒုက္ခခန္ဓာဒုက္ခသိမ့်၍အန္တနာပူမင်းငြိမ်းကြတာပေါ့ကွာ ဘုရားကဝမ်းသာတယ်ခန္ဓာဒုက္ခတော့ငြိမ့်သွားတဏှာဘူမိကလည်းသိမ့်သွားဒါဖြင့်ခန္ဓာလည်းငြိမ့်တဏှာလည်းသိမ့်ဆိုတော့ဘုရားကသိဝမ်းသာတယ်တရားနဲ့ပူဇော်ကြတာကိုဗျအဲ့ဒီလိုဝန္တာပိဋကလာနေပြီကိုရော်လေးကခဲခဲတာဖြင့်ကျမ်းမာရာချမ်းသာရာရှိနေကြကွာဘုရားဇေရွန်เจ้าပေါ်မှာပဲဘေးကเจ้าနေညွှန်ကြားလိုက်တဲ့ခါသူကကိုရော်လေးလည်းကြွသွားရောဒီကိစ္စဟာဘုရားတည့်ရဲ့ဝင်မေးရင်လည်း ငါကဘာမှနားလဲလို့မဟုတ်တော့ဖြတ်သားဒီကိုယ်တော်တွေရှိတော့လက်သိထုံမရရင်သူတို့ကတော့ကုံဖွင့်ချမှာပဲအဲ့ဒါဒီကိုယ်တော်တွေရှိလိုက်မှာပဲဆိုပြီးတကားဦးကြီးလိုက်တာပဲဗျာသူကလိုက်တော့ကိုယ်တော်တွေကရှင်ပြားတို့ရှင်ပြားတို့ဘုရားရှင်မှာလျှောက်ခဲ့တာကပြိဿရင်နေမှုဂုံပြီးကျင့်ကြံကိစ္စတွေဂုံပြီးဒါရှင်ဘုရားတို့ဒါအရေးကြီးတဲ့ချက်ပဲအဲ့ဒါတပိတော့ကျင့်ကြံကိစ္စဂုံတယ်ဆိုတာလေးကရှင်းပေးစမ်းပါ နော်ရှင်များတို့ကအခုကျင့်စရာကိစ္စကုန်တယ်ဆိုတော့လေကောင်းတယ်ပြန်နိုင်ရလားမြေရှုနိုင်ရလားသူတော်ဘာပြောတာသိရလားရေမြေဖြစ်အောင်လုပ်နိုင်ရလားမြေရေဖြစ်အောင်လုပ်နိုင်ရလားသူကသမထလန်းနေမေးဒါရီကသမထလန်းနေနော်သမထလန်းနေမေးနေတော့ပုဂ္ဂိုလ်တော်တွေကရန်တာတွေကြီးဖြစ်နေတော့တကယ်ကြွယ်တကယ်အောင်တို့ပညာဥမ္မုတ်တာမယာခောသူတိမသူတိမသူတိမပြပိုက်ယဟန် မယငါတို့သည်ပညာဥမုတ်တာပညာတစ်ခုတည်းနဲ့ကိလေသာမှကုန်ခန်းခဲ့ပြီဟောတိဖြီတို့သမထမပါဘူးကဝိပဿနာပညာနဲ့ပဲရန်တာဖြစ်လာခဲ့တာဒါဖြေလိုက်ဟောကြသမထမပါဘူးกว่าသမထမပါဘဲနဲ့ပညာစခန်းနဲ့တို့ရန်တာဖြစ်လာခဲ့တယ်သမထမပါဘဲနဲ့ပညာ ပညာစကားနဲ့ယန္တာဖြစ်လာခဲ့တယ်သိကြပါလားသမထမပါဘဲနဲ့ယန္တာဖြစ်တာတဲ့သဘောပါကြပါတယ်တော့အဲဒီမှာကြည့်ခင်ဗျားတို့သမထအထူးအထုတ်တာလားသမထသူ့ဟာသူအတွန်းဝင်သွားတာလားအဲဒီလိုအထုတ်တာလို့ပြောတယ်ဒီမက္ကငါးပါးနဲ့စပြီးအထုတ်တာလို့ပြောလိုက်သဘောကျအဲ့ဒီလိုဟောတော့ ဘုရားပညာဥမုတ်တာခေါ်မယာတုတိမလို့ပြောလိုက်တော့မယံငါတို့သည်တုတိမတုတိမပြလိုက်မယံငါတို့သည်ဇာနာဒုက္ခဇံမပါတိဖြစ်၍ဟုတ်လားဇာနေရဇာမဒုက္ခ6တိဖြစ်၍ပညာမတ္တေနေဝပညာဖြင့်သာလျှင်မုမုဒ္ဒါလွတ်ကုန်သည်ဟွန်းတိဖြစ်ကုန်၏ငါသည်တမထမပါဘဲနဲ့ကိလေသာတွေမှလွတ်ငင်းသွားတယ်ကွာ ဒါဖြေလိုက်တာသဘောကျဒီမလဲတရားဓမ္မတွေဘာမှသမထမပါဘဲနဲ့ဆရာဘုန်းကြီးကဖြစ်ပြတာရှုကြဟေလို့ဆိုတာအဲ့ဒါသူတိမဘုရားသခင်ကိုရမကြီးသူတိမရှိလာတဲ့ယဟန်တွေယန္တာဖြစ်တဲ့ဤကိုပေးတယ်သဘောကျအဲ့ဒါကြောင့်ခင်ဗျားတို့ကျိုးကျိုးဆာဆာအထုပ်ပါပညာဥသိတာလို့လို့ဒကာသစ်တို့ဒကာဦးတို့တိုက်တွန်းလိုက်နော် အာသောကုန်ခန်းလို့ရှိရင်ကောင်းငင်မပြန်နိုင်လဲဘာကိစ္စရှိရင်မြေမရှိုးနိုင်လဲတကယ်လို့အဲ့ဒီအချိန်ကြမှာကောကြွားကျင်စိတ်ပုံမြေရှိုးပြအောင်မကွာလို့လာအောင်မလားမလာပါဘူးဆိုတာသိကြပါတယ်မာနတွေကုန်ဖို့ဘူးဗျအဲဒါကြောင့်ပညာစကားကတက်တာလို့ဒကာဓမ္မတွေယခုဘုန်းကြီးပေးနေတဲ့အလောက်ဟာဒကာကျွယ်ဒီတိုင်းမှတ်ပြီတော့ဒါနဲ့ ရှင်ဘုရားတို့သူတိမရှင်ဘုရားတို့ပြောတဲ့စကားပညာမုတ်တာခေါ်မယာသူတိမလို့ဆိုတော့ရှင်ဘုရားတို့စကားကတိုးလိုက်တာဗျာပညာနဲ့ကိလေသာမှလွတ်လာတယ်ဆိုတော့တပည့်တော်နားမလဲဘူးနားမလဲဘူးဗျာဒါအကျေတွန်းပြောစမ်းပါဦး तू ကတော့နှုတ်လို့ဖို့မှတ်တမ်းတင်ဖို့ဖိုးဖို့ तू ရေးကြည့်တယ်ကမင်းနာလဲခြင်းလဲမလဲခြင်းနေတို့တော့ဖြင့်ကွာဇံမပါပဲနဲ့ ဝိပဿနာနဲ့ယန္တာဖြစ်လာတယ်ဒါပဲပြောလိုက်သမထမပါပဲနဲ့ဝိပဿနာနဲ့ယန္တာဖြစ်လာကြတယ်ကွာဆိုတော့ဒီကိုယ်တော်ကြီးပြောတဲ့စကားငကောမှဒါတွေကြားမှမကြားဘူးပဲနဲ့တကယ်ကျွဲတို့တကယ်ဦးတို့တကယ်သစ်တို့သူနားလဲပါ သူတို့ကသမထလည်းနားမလဲဥပဒနာရောနားမလဲပါဘူးအဲနားမလဲပဲနဲ့သူတို့ကျင့်တယ်သူတို့ဟုတ်တယ်တင်ပြီးကြလာတုံးခုံစေခမီးလုံးတဲ့အလုပ်တွေလုပ်နေတာဒီဥစ္စာနဲ့တော့ဘယ်နည်းနဲ့မှ သူနားမလဲတော့ရှင်ပြတို့တပည့်တော်နားလဲအောင်ပြောပါဦးဆိုတော့မင်းနားလဲလဲမလဲလဲလဲထိုးမတတ်နိုင်ဘူးတို့တော့ပြန်သမထမပါပဲနဲ့ဝိပဿနာနဲ့ယဟန္တာအဖြစ်ရောက်လာခဲ့တာပဲလို့ပြောလိုက်တော့တဲခက်ပါလား သူနှုတ်လို့ဆရာကမပါဘူးသဘောပါကြနှုတ်လို့ဆရာကမပါတော့နှုတ်လို့ဆရာဆိုတာကျင်းကျုံမှတ်ဆရာကမပါဘူးကျင်းကျုံမှတ်ဆရာကမပါတာနဲ့ဒီကိုယ်တော်တွေနဲ့တော့မဖြစ်ပါဘူးပုဂ္ဂိုလ်တော်တွေကလည်းရမ်းတာတယ်ဆိုတော့ရိပ်မိဘာမှမသိတယ်လို့အရှိဖြေလည်းသူမထူအတို့ဖြေရောဘာမှမသိတယ်လို့အရှိရှိဖြေတယ် သူကငါကအကြာဘူးနာဝါကဘာမှမရှိတာတကယ်ကျွယ်ရှေ့ရှေ့ဖြေလိုက်ပင်မိုင်းမှာသူတို့ဖြေလဲနားမလဲဘူးဒါဖြင့်နားမလဲမှုနဲ့ပင်မမှုသာရှိမယ်ဆိုတော့ဟိုရဟနာကြီးတွေကသူ့တပြည့်ထူးပြောရရှိသေးရဲ့မှန်တာကလုံးမဲ့ပြောလိုက်တို့တမထမပါဘူးကွဝိပဿနာနဲ့ရဟနာဖြစ်ခဲ့တယ်ဒါပဲပြောလိုက်တာပဲသဘောကျကြဒါရဟနာတွေကပြောတာနော်တမထမပါပဲနဲ့ပါတော့ ဥပဒနာနဲ့ယန္တာဖြစ်ခဲ့တယ်သမထမပါဘဲနဲ့ဝိပဿနာနဲ့ယန္တာဖြစ်ခဲ့တယ်လို့ပြောတော့သူနားမလဲတော့ဘူးတခါကျွေးအဲ့ဒီမှာဒကာဓမ္မတွေကအထုတလဲမှတ်ပြီးတကလားအော်တို့လုံနေတာလဲနေကတိုင်းဝင်နေပါလေလည်းမပါဘူးအဲအာနာပါနတွေလည်းသိပြီးရှူရှိုက်နေရတယ်လည်းမဟုတ်ဘူးအင်းရောက်လာတယ်ဆိုရင်ဖြင့်အဲသမာဓိလေးထိုက်တန်တော့ဖမ်းပြီး ဖြစ်ပြက်ပဲရှုခိုင်းတာပဲဆိုတော့အလုံးတရားဓမ္မတွေအင်းသမထမပါပဲနဲ့သမထအတွင်းမုတ်ပြီးဒီကာလသမထကိုခဏိကသမာဓိလောက်နဲ့တည်တံ့ပြီးဒီကာလမညံဖူညာရအောင်ကူးတဲ့နေလို့မှတ်လိုက်တာသဘောပါလားခိုင်းတာနဲ့သုတိမကတခါသိဒီကိုယ်တော်တွေပြောတာငါကလည်းဘာမှမပါတယ်လို့ဆိုတော့ကျေနပ်ပါမလားမကျေနပ်ပါဘူးမကျေနပ်တော့ ကဲဒီကိုယ်တော်နဲ့တော့နေရာမကြပါဘူးသူ့နောက်ဖြင့်တကာအောင်ရေမတ်စုရဖို့သိအရေးကြီးမှန်ပါဗျာမတ်စုရဖို့အရေးကြီးတယ်မတ်စုကလည်းတခါမှတို့စရာကမပါသေးဘူးစုံစမ်းရတယ်လည်းတော်တော်လေးစုံစမ်းမိပြီစုံစမ်းမယ်စုံစမ်းညောတယ်သူ့မှာခိုးစရာဝက်စရာဟိုမှာပြန်ပြီးလက်ဆောင်ပေးစရာကဘာမှမရသေးဘူးဒါနဲ့ဒီကိုယ်တော်နဲ့တော့နေရာမကြပါဘူးဖះစီပဲသွားပြီးတည့်ရလျှောက်တာအေးထမိုင်း ဆိုပြီးကလာပုဂ္ဂိုလ်တော်ရရဟန္တာတွေဆိုတော့တခါကျွေရင်းပြီတို့ကြဲကြဲဖြေလဲသူတိမှနားလဲမှာမဟုတ်ဘူးကျင်းချင်းဖြေရောအဲ့တော့သူဘုရားရှိရောက်မှာပဲရှင်းမဲ့ပုဂ္ဂိုလ်ဒုတိယဖြစ်ပါလေတို့တော့တူတူပဲဆိုပြီးဒီကလာသမထမပါပဲနဲ့ကွာဇန်လန်း6တွေ့ပြီးဒီကလာဥပဒနာလမ်းနဲ့ရဟန္တာဖြစ်လာခဲ့တယ်ဒါပဲဖြေလိုက်တယ်ကမင်းနာလဲရင်လဲတော့မလဲရင်လဲနေတော့ကွာဒါပဲ ဒါနဲ့သူမကျင်တော့တာနဲ့တခါကျော်ဖះစီသွားသူကတော့ဒါသူ့ရေးကိုဗျသူ့ရေးဖះစီသွားလိုက်တော့ရှင်ဗျာတဲ့ရှင်ဗျာစီခေါင်းငါလျှောက်သွားတဲ့ရန်တွေကလည်းသူတို့ပြိပိနေမှုလဲဂုံမီဆိုတယ်လှုပ်ရှားကိစ္စတွေလဲဂုံမီလို့ဆိုတယ်ပြီးတော့သူတို့ကိုတပည့်တော်မေပါတယ်ကောင်းငင်ပြန်နိုင်လားမြေရှုနိုင်ပါလားသူတို့ကပြောတဲ့စကားသိပါရဲ့လား တောင်တိုင်းတွေချားနေတဲ့နေရာအသံတွေကိုနားထောင်တတ်ကနားထောင်လို့ရပဲကောင်းကင်ကိုတင်မြင်ခွေပြီးသွားနိုင်ရလားရေထဲငုပ်ဆွေးနိုင်ရလားမြေထဲမှာရှိုးနိုင်ရလားလို့ပြီးတော့မေးတော့လဲဘာမှမပြောဘူးဖြတ်သူတို့ပြောတဲ့ဇလုံးကလည်းပညာနဲ့ကိလေသာမှလွတ်လာတယ်သမထမပါဘူးလို့ပြောတယ်ဝိပဿနာနဲ့ဒါကိလေသာမှလွတ်တဲ့နိဗ္ဗာန်ရခဲ့တယ်သမထတို့မှမပါဘူးกว่าလို့ပြောပြန်တယ်အဲ့ဒါတပည့်တော်ဖြင့်နားကိုမလဲဘူးအဲ့ဒါအရှင်ဘုရားကအကျေတွန်းမိတ်ရှိစမ်းပါ ဆိုတော့ဘုရားသခင်ကိုရဗျာကြီးကအမင့်ရှိရှာဒါသေးသေးချာချာမှတ်ရတော့မယ်ဒကာရမတို့ဒီဥစ္စာကိုယ်ရေးလို့မှတ်လိုက်ရှာမှာအဲ့ဒီဘုရားသခင်ကိုရဗျာကြီးကပါဠိလိုပဲသူပါဠိကိုပဲထားလိုက်ပါအောင်တော့ပုဗ္ဗေခောသူတိမဓမ္မဓိရိညာဏပစ္ဆာနိဗ္ဗာန်ဉာဏသူတိမသူတိမပပိုက်ပုဗ္ဗေရှိခာကာလ၌ဓမ္မဓိရိညာဏဖြစ်ပြရှုတဲ့ဥပဒနာဉာဏ်ဒီဟောတိဖြစ်ရှုဆိုဖြစ်ပြတာရှုกว่า ဘောကြဘူးရှေးဥစွာဘာရှုอ่ะအဲရှေးဥစွာဝေဒနာဖြစ်လဲဝေဒနာဖြစ်ပြတာရှုစိတ်ဖြစ်လဲစိတ်ဖြစ်ပြတာရှုဒါရှေးဥစွာရှုရမယ်ကွာပုပ်ပေလို့ပါနေပုပ်ပေခေါ်သူတိမသူတိမသူတိမပုပ်ပေရှေးဥစွာလုပ်ရမယ်အလုပ်ကတော့ကွာတဲ့ဓမ္မဒေရီညာဏဝိပဿနာဖြစ်ပြရှုရမယ်ညာဏီဟောတိဖြစ် ပစ္စာနိဗ္ဗာန်ဉာဏပစ္စာနောက်ကာလ၌နိဗ္ဗာန်ဉနိဗ္ဗာန်မြင်တဲ့မဉ္ဇဏ်၌ဟောတိဖြစ်နောက်တော့ဥပဒနာဉာဏ်ပြီးမဉ္ဇဏ်လိုက်တာပါလေကွာဒါပဲပြောတာဥပဒနာဉာဏ်ပြီးဗဉ္ဇဏ်လိုက်တယ်အဲသမထပါသေးလားမပါဘူးတမာရီစကားကိုမပါဘူးกว่าလေဒီလိုဖြေလိုက်တော့သူတိမကလည်းမကျေနပ်ပြန်မှုတခါကျွေးမကျေနပ်ဘူး မကျေနပ်တာကခင်ဗျားတို့ကပြောသူ့သူ့အတွက်အပြစ်တင်မယ်ဆိုတင်စရာတလုံးမှမကြဘူးတဲ့လူကဘယ်ဟာကျေနပ်ရမှာတော့ဘာမှမသိတဲ့လူကဘယ်ဟာနဲ့ကျေနပ်စရာအကြောင်းမြင်ရလားအင်္ဂလိပ်စကားမှလုံးဝမကြဘူးတဲ့ပုဂ္ဂိုလ်ဒုတိယအင်္ဂလိပ်လိုလှည့်ပြောလဲသူသိမှာမဟုတ်တူတူပြောဘာဖြစ်လို့တော့ငါကဘာမှမပါလို့ပေါ့ဗျာသဘောကျလား ဒီမှာလည်းဒီစကားတွေမလန်ဖိုလန်းနေပြောပြီးဒီကနိဗ္ဗာန်လန်းနေပြောနေတာငကောမှဒါတွေကဘာမှကြောက်ဘူးနာပါမရှိတဲ့ပုဂ္ဂိုလ်ကိုဘယ်လန်းကဟောရကဥပဒနာလန်းဥပဒနာလန်းနဲ့နိဗ္ဗာန်သွားတဲ့မလန်းသွားတာပဲဘယ်လိုပြောပြောအဖို့ပဲဒီရင်ဘုရားသခင်ကိုရမေကြီးသူကလည်းတခါကျွေးလျှောက်ပြန်တာပေါ့ဗျာလျှောက်ပြန်တာပဲရှင်ဘုရားတဲ့ရှင်ဘုရားကရှင်းဥစွာဥပဒနာဉာဏ်ရှိထားနောက်မဲ့ဉာဏ် ပေါ်လာနိဗ္ဗာန်မြင်တဲ့မညာလာမယ်လို့ရှင်ဘုရားဟောတာတပည့်တော်နားမလဲသဘောကျအဲ့ဒီဒီမှာဘုရားခင်ကိုရမေကြီးကမင်းနာလေလေမင်းနာလေခြင်းလေမလဲခြင်းနေဒီဝိပဿနာလမ်းကတော့ဖြင့်ဥပဿနာကစတဲ့ပြီးနိဗ္ဗာန်သွားခြင်းနဲ့လမ်းကတော့ရှေးဥစွာဥပဿနာညာအထောက်အမှာတစ်ဖြစ်ကြမှာဥပဿနာအထောက်ရင်မှတ်တဲ့ဖြစ်ပြမြင်လာလိမ့်မယ် နောက်ဖြစ်ဖြစ်မြန်လာပြီးဒီကာလ၎င်းဖြစ်တဲ့ကိုနိဗ္ဗာန်ညာသို့တက်ပြီးမုံလာလိမ့်မယ်မုံလို့ဖြစ်ဖြစ်ဆုံးတဲ့ခါကြလို့ရှင်မညံပေါ်ပြီးနိဗ္ဗာန်မြင်တာပဲအဲ့ဒါမင်းနားလေလေဒါပဲနားမလဲလေဒါပဲလို့ဘုရားဖြေပြန်တာပဲကဲဒါနဲ့သူနားမလဲဘူးတခါကျွန်းနားကုန်မလဲဘူးအခုဒီဒကာဓမ္မတွေကတော့နားလဲတယ်ခင်ဗျားတို့ဘုန်းကြီးတင်တာကရှေးဥစွာဗာမြန်အောင်ကြည့်ရအောင်အဲဒုတိယဘယ်လိုဖြစ်ရမလဲ ဖြစ်ပြမောင်းအောင်ကြည့်ရမယ်တတိယပါလေဖြစ်ပြဆုံးအောင်ကြည့်ရဖြစ်ပြဆုံးတာကဘာပါလိမ့်မမြင်တာကပါလေအဲမညာမြင်တာကမညာကဖြစ်ပြဆုံးနိဗ္ဗာန်မြင်တာဆိုတော့အဲ့ဒါနောက်မကြဘူးလားဝိပဿနာဉာဏ်နှစ်ခုကရှေ့ကမညာကအဲရှေ့ကဥပဒနာညာနောက်ကမဲ့ညာလို့ဘုရားကပြောတာပဲတကားအောင်ရတိပြန်ပူပြောသေးတယ် ကြည်လေသူပါဠိကကြည်ပါဘုရားကိုယ်တိုင်ပြောတဲ့ဗဇက်ကပြောတဲ့ပုဗ္ဗေခောသုတိမဓမ္မထိတိညာဏပိဿာနိဗ္ဗာန်ဉာဏသုတိမသုတိမပဲပုဗ္ဗေရှေးဥစွာရှေးပိုင်းကဓမ္မထိတိညာဏဝိပဿနာဉာဏ်ဒီဝါဖြစ်ပျက်ကိုမြင်တဲ့ယထာဘုဒ္ဓဉာဏ်ဖြစ်ပျက်မုန်းတဲ့နိဗ္ဗာန်ဉာဏ်ဒီဟောတိဖြစ်ရှေးကဒီဉာဏ်ဉာဏ်ရှိရမယ်ကွာပိဿာနောက်ကာလ၌နိဗ္ဗာန်နိဗ္ဗာန်၌ ညာနာမြင်တဲ့ညာဒီဟောတိဖြစ်နောက်တော့နိဗ္ဗာန်မြင်တဲ့မဲ့ညာလိုက်လာတာပဲဖြစ်ဖြစ်ဆုံးတော့အဆုံးကနိဗ္ဗာန်မဟုတ်လားမြင်တာပါအဲနောက်မဲ့ညာလိုက်လာနိဗ္ဗာန်မြင်တဲ့ညာလိုက်လာတာပဲกว่าလို့ဟောလိုက်တော့သူတိမကနားလဲရလားတခါကျွေးဘယ်လိုပြောပြောပေါ့ဗျာဘာမှခံမပါတဲ့လူကဘယ်နဲ့တော့ ကဲသို့တော်လည်းဘုန်းကြီးတို့ကဓမ္မတွေနားလည်ဖို့အရေးကြီးတယ်သူတိမနားမလဲတာကတော့သူနာငကူမှဘာမှအိတ်အိတ်မှမပါပဲနဲ့ဘာထည့်ပေးပေးသူထဲကဖတ်တယ်မှာမဟုတ်ဘူးသဘောကျဒီတော့ဒကာဓမ္မတွေတို့လှုပ်ရှင်ပါပါလိမ့်မလို့ဆိုရှေးဘင်းကဥပဒနာညာလောက်ရလိမ့်မယ်နောက်မညာဒီပေါ်လာမှာသဘောကျရှေးဒါကြောင့်ဖြစ်ပြမြင်တယ်လေဥပဒနာညာပဲဖြစ်ပြမုန်းတာရောအဲဖြစ်ပြအဆုံးမြင်တဲ့ညာကြတော့ ဒါပဲရှေ့ပိုင်းကဥပဒနာညာတစ်ခုရဲ့နောက်ပိုင်းကမညာတစ်ခုဒါကိုတရားဓမ္မတွေအာထုံရှင်းမလားရှေ့ပိုင်းကဥပဒနာညာကနှစ်ခုပေါ့ဗျာပြပြမြင်တာကယထာဘုဒ္ဓညာပြပြမုံတာကအဲပြပြဆုံးမြင်တာကအဲမညာဆိုတာဒီသုံးညာနဲ့သာတဲလို့ဘုရားကသေချာမဟုတ်ဘူးလားဒါသူတိမာကိုလည်းဟောတာပဲခင်ဗျားတို့ကျွတ်တို့အတွက် တန်ခါရဏတင်ထားခဲ့တဲ့ကာပါပဲဆိုတော့တခါကျွေတာရေတင်းတင်းချွတ်ချွတ်ကျူးစားမှာပေါ့အားလုံးတရားဓမ္မတွေလည်းယနေ့ဒီသုတိမပရဝိဝတ္ထုကိုအကျယ်တွင်အလုံးစင်တဲ့ကွာထုတ်လာခြင်းဒီတကောင်ရိမ့်ပြီကိုလုံနေတဲ့လုံရေတင်းတင်းနဲ့လုတ်ပါစီတော့ဘာမှတန်တရားမရှိပဲနဲ့မရမရှိနိုင်ဘူးဥပဒနာညာနှစ်ခုရှိထား မဲ့ညာဒုတိယလိုက်မယ်ဆိုတာကိုယ်တိုင်လုပ်ကြည့်မရတော့ဘုန်းကြီးတို့ဆိုရပေါ့ဗျာဘုန်းကြီးတို့ကမဆိုခြင်းလဲဖယားသွားဆိုပေါ့ဗျာရရမယ်ဟောနေအောင်သဘောကျအဲ့တော့ရရမယ်ဆိုရင်မရလို့ရှိရင်တော့ဖြင့်အင်းတရားပြစ်လားပုဂ္ဂိုလ်တ attva ကြီးကိလေသာတောထမှုအပြစ်လားဆိုတာဒါပဲကက်ခတ်တယ်တခါကျွဒါပဲစွဲချက်တရားကိလေသာတောထနေရင်တော့မတတ်နိုင်ဘူးပေါ့ဗျာရှင်းမလား အာကိလေသာလည်းတောထားတယ်လူကျင်တာကတောင်းပြီးယူကျင်တယ်ဆိုတော့လေဝိပဿနာဉာဏ်ဆိုတော့ဝိသေသေနပတ္တိတိဆိုတော့အထူးအဖြင့်ကိုရှုရမယ်လို့ဆိုတာ तू ကဆူတောင်းနေတော့မတတ်နိုင်ဘူးရရပါမလားဘုဗေကောသူတိမဓမ္မဒိဋ္ဌိဉာဏပစ္စာနိဗ္ဗာန်ဉာဏကိုဗျသူတိမသူတိမပုဗ္ဗေရှုစွာလောက်ရမှာကတော့ကွာတဲ့ဓမ္မဒိဋ္ဌိဉာဏဥပဖြစ်ပြမြင်တဲ့ဥပဒနာဉာဏ်နဲ့ဖြစ်ပြမုန်းတဲ့နိဗ္ဗာန်ဉာဏ်ပဲကွာ ပစ္စာနောက်ပေါ်မဲ့ဉာဏ်ကတော့နိဗ္ဗာန်နေနိဗ္ဗာန်၌ဉာဏ်မြင်တဲ့ဉာဏ်ပဲကွာဒုက္ခအဆုံးမြင်တဲ့ဉာဏ်လာမှာပဲကွာဒါဘုရားကဖွင့်ချတာနော်အဲ့ဒါသမထပါသေးလားရှင်းမလားတခါကျွေးတွန်းနေရကြတော့တဘုကလုံလောက်ပလားအင်းဒါနိဒာနဘကတန်ရုပ်ပါဠိတော်မှာဒီတိုင်းပဲလို့တခါအောင်တို့တခါသစ်တို့သေချာမှတ်ပါ အဲ့တော့လူရှိတဲ့ခါကျတော့ငါဘယ်ကစလောက်ရမှာပါလိမ့်မလို့ဆိုတော့မေးစရာလူသေးတယ်ဖြစ်ပြမြင်တဲ့ဥပဒနာဉာဏ်ဖြစ်ပြမြင်အောင်ရှုနိုင်တဲ့ဝေဒနာဖြင့်ဝေဒနာကြီးဖြစ်ပြဝေဒနာမတွေ့သေးနဲ့ဖြစ်တာနဲ့ဖြစ်တာတွေ့ပြီစိတ်ရှုတဲ့ပုဂ္ဂိုလ်ကလည်းစိတ်မတွေ့သေးနဲ့တော့ဉာဏ်နဲ့ဘာတွေ့ရအဲရုပ်ရှုတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါတွေ့အောင်ရှာနိုင်လို့ရှိရင်ဖြင့်ဩငါတဏ္ဍမတက်မိပြီရှုပါများရင်နှစ်နံပါတ်ဖြစ်ရတော့မယ် မဖြစ်ပါနဲ့ဆိုလို့ရသေးလားအဲဥပဒနာညာနှစ်ခုပြီးသွားအဲဥပဒနာညာနှစ်ခုပြီးသွားတော့ဘုရားကမဉ္ဇဏ်လာလိမ့်မယ်လို့သူဟောတာမဟုတ်ဘူးလားမဟုတ်တော့ပစ္စာနိဗ္ဗာန်ဉာဏ်နဲ့ပစ္စာနောက်ကလည်းနိဗ္ဗာန်နဲ့နိဗ္ဗာန်နဲ့ဉာဏ်မြင်တဲ့ဉာဏ်ဒီဟောတိဖြစ်ဥပဒနာညာနှစ်ခုပြီးရင်ပါလာမလဲနိဗ္ဗာန်မြင်တဲ့မဉ္ဇဏ်လာရမယ်တကအောင်တန်ရရှိကြလူသေးတယ် ဒါဖြင့်ဓမ္မတွေဒီတိုင်းပဲကျွတ်တို့အလုံးစင်အပြင်ကိုင်းနေတာပဲဘုရားဘုန်းကြီးကလည်းဒီနေ့ကြည့်ပြီးဒီကလာဒီဘုရားဟောကြည့်ပြီးဒီကလာဒီဓမ္မတွေဒီနေ့ပဲပေးတယ်ဆိုသဖြင့်ဘာမှကျွတ်တို့ကဘုရားဘာပြောပြောစောရကဝင်ဝင်ဟောဒီဘုရားကဒီလိုဟောတာလေဒီလိုကျင့်ရတယ်ဆရာဘုန်းကြီးကလည်းဒီတိုင်းပဲဟောတာတယ်ဘုရားကစီကနေတွေယူပြီးဒီကလာဒီလိုဆိုတော့စောရကတွေတက်เสียလူသေးတယ် ကိုယ့်ဟာကိုယ်ကိုဘယ်နည်းကကောင်းတယ်ဟိုနည်းကကောင်းတယ်ရွေးနေဖို့ပေါ့မလိုပါဘူးတော့ဥပဒနာဉာဏ်သာကြိုးစားပြီးမဉာဏ်လိုက်လာမှာပဲသဘောပါလားအဲ့တော့ဟိုတဲ့ဒကာရမတွေကနာဒါနအစသီလလည်းဘာဝနာဆုံးနေတဲ့ခင်ဗျားတို့ကခင်ဗျားတို့ဘယ်ကလာထားတာမှကြုံမသိဘူးသဘောကျသူဟာကတော့ဒီတိုင်းပဲတဲ့ဟေးသူဒီမှာတဲ့ရှင်းဘင်းကဥပဒနာညာမယ်နောက်ကမဲ့ညာပဲကွာ ဒါနိဗ္ဗာန်လိုချင်တော့အဓိကစရုံပဲဆိုတော့ဥစ္စာကဥပအောင်ပါနေပြီဒါပြန်ပြောကြရရှိသေးလားဒါနဲ့သူတိမကလည်းဘုရားကဒီလိုပြောတော့လေသူ့မှာအိမ်မှာမပါတဲ့ပုဂ္ဂိုလ်ကိုဘယ်လိုညံ30ကိုထဲ့ပေး냐တော့လေတကယ်ကျွဲသူ့အိတ်ထဲမှာတင်အဖတ်တယ်မဘာအိမ်မပါဘူးပါရလားအဲမပါတဲ့အတွက်သူ့မှာပြန်ဘာမှဘီးမပေါက်ဘူးဘီးမပေါက်ဆိုလေ ဖြစ်ဖြစ်ဆိုတဲ့အနိစ္စကိုလည်းခန္ဓာ၅ပါးမှမသိတဲ့ပုဂ္ဂိုလ်အနိစ္စဆိုတာနောက်မှလိုက်ရမယ်အဲ့ဒါညာတပရိညာသိမှုမှမရှိတဲ့ပုဂ္ဂိုလ်တိရဏပရိညာဟောလို့လည်းလကားဘာနာပရိညာဆိုတော့သူနဲ့အတော်ဝေးနေမဝေးပဲအဲ့တော့ဒီဝေးတဲ့ပုဂ္ဂိုလ်ကိုဘုရားကသူ့လည်းရှည်ရှည်ဟောနေလို့ရှိရင်ဘုရားကတော့တော်ပါမတော်တာနဲ့ဘုရားတခင်ကိုရမြမင်းနာလဲခြင်းလဲမလဲခြင်းနေတော့กว่า စိတ်တူလို့ပြောတယ်လို့လည်းအောင်းမဲ့မနေနဲ့စိတ်တူလို့ဘုရားကပြောတယ်လို့အောင်းမဲ့မနေဘုရားစိတ်တူတဲ့ဒေါသမရှိပါဘူးတပည့်ကြမင်းနားလဲခြင်းလဲမလဲခြင်းနေဆိုတော့လောကစကားအသုံးကတော့တကယ်ပြောဘုရားစိတ်တူတဲ့သဘောသူပဲလိုပဲပြောပြောနားလဲခြင်းလဲလဲမလဲခြင်းလဲနေတော့ဥပဒနာညာရှေ့ထားမဲ့ညာနောက်ကလိုက်နေမယ်ဒါပြောလိုက်တာအဲ့တော့သူဒီမှာကနားလဲရလားမလဲပါဘူးတကယ်ကျော်သူဒီမှာနားမလဲဘူး နားမလဲတော့သူဘုရားခင်ကိုရမဲကြီးကဲဒီပုဂ္ဂိုလ်နားမလဲမှန်းတော့သူသိသားပေါ့တို့တော့ဟိုရဟန္တာကြီးတွေဖြေလိုက်တယ်နဲ့ဘုရားဖြေတာနဲ့လည်းထူးသေးရဲ့ရဟန္တာကြီးတွေကလည်းတို့ပညာနဲ့ကိလေသာမှလွတ်မြောက်လာခဲ့တယ်ဆိုတော့ဝိပဿနာပညာနဲ့မဲ့ပညာပြောတာသမထပါသေးလားသဘောကျအဲ့ဒီရင်နဲ့ပညာနဲ့ကိလေသာမှလွတ်လာတယ်ဆိုတဲ့ဥစ္စာကိုဒကာဓမ္မတွေအထူးတလဲဒကာထာပွန့်တာ သေချာသိကျင်လို့ရှိရင်ဖြင့်ဘုရားသာသနာတော်မှာသမထကလူရင်းမှုမဲ့ဖို့တို့အကျိုးဟာဖြင့်ဝိပဿနာသာမှာနိဗ္ဗာန်ကိုတကယ်ရောက်စေတာကတော့ဖြင့်ဝိပဿနာပဲသမထကြောင့်နိဗ္ဗာန်ရောက်တယ်လို့ဘယ်တော့မှမရှိဘူးလို့မှားဝိပဿနာရဲ့အကျိုးဆက်ကြောင့်သာလင်ပါတော့အဲတကယ်ကြွယ်ရိပ်မိပြီလားအဲ့ဒါတကယ်ဓမ္မလည်းဒီတိုင်းဖွင့် ဒါကြောင့်ဘုန်းကြီးတရားဓမ္မတွေဒီညာသုံးဆင့်ကိုလက်မလွတ်ပါနဲ့ဖြစ်ဖြစ်မြင်ပါညာခေါ်ကြမယ်ယထာဘုဒ္ဓညာဖြစ်ဖြစ်မုံရင်ဖြစ်ဖြစ်အဆုံးမြင်လို့ရှိရင်မဉ္ဉံပဲဆိုတော့ဒုက္ခအဆုံးဆိုတာနိဗ္ဗာန်ပဲဖြစ်ဖြစ်ဒုက္ခသစ္စာဒုက္ခသစ္စာဆုံးသွားလို့ရှိရင်ဖြစ်ဒုက္ခဆုံးတာနိဗ္ဗာန်ဒုက္ခသအန္တံကိုဗျဒုက္ခသဒုက္ခဤအန္တံဆုံးသည်ကရိတ္တအဆုံးကိုကရိတ္တိ မဲ့ညာနဲ့မျက်မှောက်ပြုလိုက်လို့ဒါဆိုတာလည်းသိချင်တယ်ဒါဖြင့်ဒကာဓမ္မတို့သူတိမနားလည်သွားပါလားမလည်သေးတော့ဘုရားကသူ့ကိုပဲသောတာပန်တရားသဂရကနာကံယန္တာတရားဟောလိုက်ဘူးဟောလို့သူဟောတဲ့သူယန္တာတည်တဲ့အချိန်ကြတော့မှကဲမင်းမင်းသူဟာသူတော့ယန္တာတည်ကြောင်းကိုဘုရားကပြောပြီးရောကဲသူဒီမှာမင်းကောင်းငင်ပြန်နေလားမြေကျွန်းနေလားလို့သူဖုံမင်းနဲ့ဖုံပြန်ချီအောင် သဘောကျအဲ့ဒါနဲ့ပြမနာရမယ်လို့အောက်မေ့ရမယ်ကဲယနေ့နိုင်ရှိပြီဒီရင်တော်ကြသို့